ဒီကနေ့1363ခုနှစ်ဒုတိယဝါဆိုလဆန်း10ရက်၄နာရီတိတိမှာဘုန်းကြီးတို့တရားဝဲစသည်တဲ့အချိန်နဲ့ကတော့တရားတူတူပဲဟောရအောင်လွန်ခဲ့တဲ့အနှစ်40လောက်က ဟိုရင်ပလိတ်မင်းကြီးပင်စင်စားတယောက်သူ့အိမ်ဆွန်းပင်လို့ဆွန်းစားသွားတယ်ဆွန်းစားသွားတော့သူကဘိုးဆန်တဲ့လူဘိုးဆန်တဲ့လူဆိုတော့ဆွန်းစားပြီးတဲ့အခါကျတော့တပည့်တော်ကိုတရားချီးမြှင့်တော့အင်္ဂလိပ်ဘာသာနဲ့ချီးမြှင့်ပါခင်ဗျာတဲ့လျှောက်တယ်ဒါနဲ့ဘုန်းကြီးက အင်္ဂလိပ်ဘာသာနဲ့တရားချီးမြှင့်ချီးမြှင့်တာကတော့တခြားမဟုတ်ပါဘူးမကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားကုလဲချမ်းသာနောင်ချမ်းသာမြတ်စွာဘုမိတ်ကြတပပပတအာကရဏကုသလတဥပတံပဒာသစိတ်တပရိယောဒါပနဧတံဗုဒ္ဓနာသာသနာမကောင်းမှုဟုသမ ्या မပြုလုပ်ခြင်းကောင်းမှုဟုသမ ्या ပြည့်စုံအောင်အထောက်ခြင်း မိမိစိတ်ကိုဖြူစင်အောင်ထားခြင်းဤသုံးပါးသည်ဘုရားရှင်တို့၏ဆုံးမတော်ပေသည်အဲ့ဒီသုံးရက်ပဲအင်္ဂလိပ်လိုဟောပါတယ်အချိန်က9မိနစ်10မိနစ်လောက်ကြာပါတယ်တရားဟောပြီးသွားတဲ့ခါကျဆုတောင်းမြောက်ရေးသက်ချပေးတယ်တဂါကြီးကအဲ့ဒီတရားသဘောကျလုံးလုံးလို့တမ်းပြီးလျှောက်တယ် ဆရာတော်တရားဗျာသဘောကြိုက်တာတဲကောင်းတာပဲတခါကြီးဘာကောင်းလဲလို့ဆိုတူလို့ကောင်းတာတဲ့တူလို့ကောင်းတာတဲ့ခုနှစ်မိနစ်လောက်ကိုတူလို့ကောင်းတာအခုလည်းတရားကောင်းအောင်ဟောရမယ်နော်တရားကောင်းအောင်ဟောရနော် ပထမတော့မှန်းခဲ့တာဟိုဟိုဟိုဟိုကကလေးကဘယ်ရတော့ဟမ်အေးခေါင်းကြီးငါးဆက်ကြီးမထားနဲ့မင်းငါကြည့်ပြီးတော့တရားနာလက်အုပ်ချီလက်အုပ်ချီမင်းမင်းမနာခင်ကငိုက်ဖို့စိတ်ကူးလားမင်းငိုက်လိုက်ငိုက်ပြီဆိုရင်ငါလှမ်းអော်လိုက်ပါနော်ဘာကြောင့် တရားရှုမှတ်ရသလဲတရားရှုမှတ်တဲ့ရည်ရွယ်ချက်ကဘာလဲဆိုတာအဲ့ဒါဟောမလို့ပါပဲဒါပေမဲ့အချိန်ကအဲ့ဒီတရားပြီးဆုံးလောက်အောင်အချိန်ကမရတော့ပိုကောင်းတဲ့တရားဟောရဟုတ်ကဲ့လားပိုကောင်းတဲ့တရားဆိုတာဘာတော့ပိုတူတဲ့တရားဟောနော်မြတ်စွာဘုရားတိကအင်္ဂုတ္တမှာ အပန္နကပဋိပဒါဆိုတဲ့အင်မတန်ကောင်းတဲ့ဒေသနာတစ်ခုယောဂီတို့အတွက်ဟောခဲ့တယ်အပန္နကပဋိပဒါအပန္နကဆိုတာသူစကလုံးတိုင်းဆိုလို့ရှိရင်တော့မချွတ်မလွဲတရားရစေနိုင်သောအကျင့်အပန္နကပဋိပဒါ အဲ့ဒါကိုတဲ့တဲ့ဘာသာပြန်ရင် အပ္ပနကပฏิပဒါဆိုတာမုတ်ချဂိမ့်သေးတရားရစေနိုင်တဲ့အကျင့်လို့အဓိပ္ပာယ်ရတယ်အပ္ပနကပฏิပဒါမုတ်ချဂိမ့်သေးတရားရစေနိုင်တော့အကျင့်တဲ့အဲဒီလိုဆိုတော့ဒီအကျင့်ဒီတရားက မနာတိုက်ဘူးလားနာတိုက်ပါလေနာယုံမဲပေါ့နော် နာပြီးတော့အကောင်ထဲဖော်ရမှာနော်မြတ်စွာဘုရားအဲ့ဒီဒေသနာတော်မှာအချက်ကလေး၃ချက်ပဲမြတ်စွာဘုရားမိတ်ကြခဲ့တယ်အဲတရားထုတ်တဲ့ရှင်လူယဟန်ဒီချက်၃ချက်ပဲလိုက်နာကျင့်ကြရင်တဲ့မုတ်ချကိန်းတွေတရားရပြီပြီတဲ့အချက်တွေမများဘူး၃ချက်ထဲအဲ့ဒီ၃ချက်က ဘာလဲလို့ဆိုတော့နံပါတ်1ကအိန္ဒြိယတံဝရနံပါတ်2ကဘောဇနေမတ္တညုတာနံပါတ်3ကဇာဂရိယာနုယောဂအဲ့ဒီ၃ချက်ပဲလိုက်နာပါတဲ့မုတ်ချကိန်းတွေတရားရပြီတဲ့ အိန္ဒြိယသံဝရဆိုတာတပအကျင့်ကိုပြောတာတပအကျင့်ကိုယောဂီတို့သိမှာပေါ့မဲတဲ့ဟုတ်ကလားကဲတပအကျင့်ဆိုတာဘာပါလဲဟဲ့အဲ့ဒါပြောတာ မျက်စိနာနာရှာကိုစိတ်သုတ်ပိတ်အိန္ဒြေစောင့်လေသီလတပခေါ်ယုအကျင့်မျိုးကိုကြိုးစားကျင့်ကြံခြင်းသည်၎င်းမျက်စိနာနာရှာကိုစိတ်အဲ့ဒီ6ခုကိုအိန္ဒြေ6ပါးလို့ခေါ်တယ် အဲ့ဒီအိန္ဒြေ6ပါးကိုကိလေသာမဝင်အောင်ပိတ်ဆို့ထားတာကိုအိန္ဒြိယတံဝရလို့ခေါ်တယ်အိန္ဒြိယအိန္ဒြေတံဝရပိတ်ဆို့ခြင်းအိန္ဒြိယတံဝရအိန္ဒြေ6ပါးကို ပိတ်ဆို့ခြင်းအဲ့ဒါကိုပဲတပောဇဗြဟ္မစရိယံစအရိယသစ္ဆာနာဒတနံ နိဗ္ဗာန်သစ္စေကရိယာသဧတံမင်္ဂလမုဒ္ဓမံမြတ်စွာဘုရားအဲ့ဒီမှာတပောသမင်္ဂလာတပမင်္ဂလာလို့မိတ်ကြတာဒါကြောင့်ဒေဝတေတိလိုရေဖြင့်မေးလျှောက်ထားသည်ဥနတတဘောဇာမျက်စိနာနာရှာကိုစိတ်ဆုပ်ပိတ်အိန္ဒြေ ဆောင်လေသီလတပခေါ်ယုအကျင့်မျိုးကိုကြိုးစားကျင့်ကြံခြင်းသည်၎င်းအဲ့ဒီတပအကျင့်ကိုနိုင်နေအောင်ကျင့်ပြီဆိုလို့ရှိရင်တော့အဲ့ဒါမြမစရိယာအကျင့်ဖြစ်တော့တာပဲမြမစရိယင်စာတစ္ဆာလေးအင်ဉာဏ်သက်ဝင်သည်မဂ္ဂင်ရှိယအကျင့်မြတ်ကိုမပြတ်ကျင့်ခြင်းသည်၎င်း ဣန္ဒြေ6ပါးကကိလေသာမဝင်အောင်တတိနဲ့ပိတ်ဆိုတဲ့အကျင့်ကိုကျင့်ပြီဆိုရင်အဲ့ဒီအကျင့်ထဲမှာမဂ္ဂင်7ပါးပါဝင်သွားရောမဟုတ်လားမဂ္ဂင်7ပါးပါဝင်ရင်တစ္ဆာ4ပါးကိုသိရောမဟုတ်ပေဘူးလားမဂ္ဂင်7ပါးမပါဝင်သေးရင်တော့တစ္ဆာ4ပါးမသိသေးဘူးမြမစရိယင်စာ သစ္စာလေးအင်းညံသက်ဝင်သည်မဲ့ခင်ရှစ်ရအကျင့်မြတ်ကို မပြတ်ကျင်ခြင်းသည်၎င်းအရိယသစ္စာနာတတနံဒုက္ခသမုဒယနိရောဓနှင့်မကမိတာလေးသစ္စာကိုမှန်စွာသိမြင်ခြင်းသည်၎င်းမဲ့ခင်ရှစ်ပါး အကျင့်မှကျင့်ပြီဆိုလို့ရှိရင်တော့တစ္ဆာ၄ပါးသိတော့တာပဲတစ္ဆာ၄ပါးသိပြီဆိုလို့ရှိရင်တော့ကိလေသာငြိမ်းဆင်းရဲငြိမ်းတော့ပါရဟုတ်ကဲ့လားအရိယသစ္စာနာတတနာဒုက္ခသမုဒယနိရောဓနှင့်မေဃမြည်သာလေးသစ္စာကိုမှန်စွာသိမြင်ခြင်းသည်၎င်းနိဗ္ဗာန်သစ္စေကရိယာစ ဒုက္ခခတ်သိမ်ချုပ်ပြတ်ငြိမ်း၍ဇတိယမှန်အေးနိဗ္ဗာန်ကိုမဉဏ်ဖူဉဏ်ဖြင့်သင်မြန်စွာမျက်မှောက်ပြုအပ်ခြင်းသည်၎င်းဘယ်ရောက်သွားတော့နိဗ္ဗာန်ရောက်သွားပြီဟုတ်လားလွယ်လိုက်တာနော်လွယ်လိုက်တာနိဗ္ဗာန်သစ္စေကရိယာသဒုက္ခခတ်သိမ်ချုပ်ပြတ်ငြိမ်း၍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 ကလေးသင်ရမယ်ဆိုမဟုတ်လားဟမ်လူကြီးရောကလေးရောကျင့်ရမှာဟုတ်တယ်မဟုတ်လားကျင့်ရမှာအဲ့ဒီဒီဒေသနာဂါထာလေးတစ်ပုဒ်အဲ့ဒီတစ်ပုဒ်ထဲမှာကိုပဲရှင်းမုံအစအလယ်အဆုံးအကုန်ပါသွားတာတပောဇတပမင်္ဂလာဆိုတာကြင့်မုံပြောတာမဟုတ်လား အဲ့လိုကြည့်ရင်ဗြဟ္မစရိယမဂ္ဂင်၈ပါးပါဝင်ရောတဲ့မဂ္ဂင်၈ပါးပါဝင်ပြီဆိုရင်အရိယသစ္ဆာနာဒသနသစ္စာ၄ပါးကိုသိရောတဲ့အရိယသစ္ဆာနာဒသနသစ္စာ၄ပါးသိပြီဆိုရင်နိဗ္ဗာန်သစ္စိကရိယာနိဗ္ဗာန်ရကြရော မျက်မှောက်ပြုရောကဲအစအလဲအဆုံးသုံးပါလုံးပါတယ်သေချာနာထောင်ကြည့် အမနာကောင်းတဲ့ဂါထာလေးဒီတစ်ခုလေးတဲ့လေတစ်ခုလေးနဲ့အကုန်ပြည့်စုံသွားတာတဘောဇဗြမစရိယင်စာအရိယသစ္ဆာနာတသနာနိဗ္ဗာန်သစ္စေကရိယာသဧတံမင်္ဂလမௌဓမံဒေဝတေတိလိုရေဖြင့်မေးလျှောက်ထားသည်ဩနတာ တဘောစမျက်စိနာနာရှာကိုစိတ်ဆုပ်ပိတ်အိန္ဒြေဆောင်လေးသီလတပခေါ်ယုအကျင်မျိုးကိုကြိုးစားကြင်ကြံခြင်းသည်၎င်းဗြမစရိယင်းစသစ္စာလေးအဉဏ်သက်ဝင်သည်မကင်ရှိရအကျင့်မြတ်ကိုမပြတ်ခြင်းသည်၎င်းအရိယသစ္ဆနာတတနာ ဒုက္ခသမုဒယနိရောဓနှင့်မဂ္ဂမိတာလေးသစ္စာကိုမှန်စွာသိမြင်ခြင်းသည်၎င်းနိဗ္ဗာန်သစ္စေကရိယာသဒုက္ခခသိမ်ချုပ်ပြင်းငြိမ်၍ဇတ်သိယာမှောင်အိနိဗ္ဗာန်ကိုမဉ္ဇဏ်ဖူဉ္ဇဏ်ဖြင့်လေမြန်စွာမျက်မှောက်ပြုအပ်ခြင်းသည်၎င်း ဧတံဤတရား၄ပါးသည်ဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည်မင်္ဂလာជីវချမ်းသာကြကောင်းမြတ်သောမင်္ဂလာပါပေ၏သဘောပေါက်တယ်နော်အစာအလယ်အဆုံးအပြည့်စုံပဲအဲ့ဒါကိုပဲလူတွေကပြောကြတာကလေးတွင်နဲ့စာတယ် လူကြီးမပင်နိုင်လို့ပေါ့မဟုတ်လားလူကြီးမပင်နိုင်လို့ကလေးပြန်တော့အိန္ဒြေစောင့်ထမြတ်သီလတပကျင့်ကြံရာမြတ်သောကျင့်စဉ်ကျင့်ကြံလင်သိမြင်လေးသစ္စာနိဗ္ဗာန်မျက်မှောက်ဉာဏ်ဖြင့်ရောက်ထွန်းတောက်မင်္ဂလာအစာအလေအဆုံးအကုန်ပါတယ်နော် ဆိုဣန္ဒြေဆောင်ထမြတ်သီလာတပကျင်ကြံရာမြတ်သောကျင်စဉ်ကျင်ကြံလင်သိမြင်လေးသစ္စာနိဗ္ဗာန်မျက်မှောက်ဉာဏ်ဖြင့်ရောက် ထွန်းတောက်မင်္ဂလာဆိုနောက်နှစ်ခေါက် တ်သောကျင့်စဉ်ဆိုတာဘယ်ကျင့်တော့ဟုတ်ပြီပါတယ်အမ်ဟောပြရအမျိုးမျိုးဖုံဖုံပါလားဟမ်ဟမ်မကင်၈ပါးတဲ့တောက်တဲ့တောက်တဲ့နဲ့သူဟာမြည်နေတာသွားပုတ်တင်ညိုလားအိမ်ညုံလားမေးနေတာဟို ယမစရိယင်္စသစ္စာလေးအင်းဉာဏ်သက်ဝင်သည်မဲ့ခင်ရှေရအကျင့်မြတ်ကို မပြတ်ကျင့်ခြင်းသည်၎င်းဒီလိုဆိုတာမဟုတ်လားဘာများလျှောက်တွေးเสียလို့သေးတော့ဟုတ်ကဲ့လားဘယ်အကျင့်လဲအကျင့်မြတ်ဟုတ်လားအဲ့ဒီအကျင့်မြတ်ကနှစ်ပိုင်းရှိတယ်တစ်ပိုင်းကအရိယမဲ့ အကျင့်မဲ့ညာဖြစ်ပေါ်တဲ့အခါမှာပါဝင်တဲ့မဲ့ခင်၈ပါးအရိယာမဲ့တပိုင်းကပုပ္ပဘာကပฏิပတ်မဲ့ပုပ္ပဘာကမဲ့ပုပ္ပဘာကမဲ့ကိုကျင့်မှအရိယာမဲ့ကိုရတယ်ပုပ္ပဘာကမဲ့မကျင့်ရင်အရိယာမဲ့မရဘူးဒါကြောင့်နှစ်ပိုင်းဟုတ်တယ်မလား နှစ်ပိုင်းလုံးဗြဟ္မစရိယပဲအဲ့တော့ပုပ္ပဘာကမဲ့ဆိုတာယောဂီတို့တဲ့တယ်လေးပြောသားမှာရှင်းရှင်းလေးဘယ်ဟာကို ပြောတာတော့ပုပ္ပဘာကမဲ့အကျင့်ဆိုတာဟဲ့သတိပဋ္ဌာန်ဝိပဿနာရှုတာမလားောင်းတာပိန်တာရှုတာကြွတာလှမ်းတာချတာရှုတာကိုယ်တာဆန်းတာရှုတာစဉ်းစားတာတွေးတာစိတ်ကူးတာရှိတာနာတာကျင်တာကြိုက်တာခဲတာရှုတာဒါတွေဟာပုပ္ပပါကမဲ့ခြင်းမဟုတ်လား အဲ့ဒါကျင့်ပြီဆိုလို့ရှိရင်တဖြည်းဖြည်းတဖြည်းဖြည်းဝိပဿနာဉာဏ်တက်သွားပြီးတော့နောက်ဆုံးအရိယမေဉာဏ်ရတာမဟုတ်လားအဲ့ဒီအခါကျတော့အရိယမေဖြစ်ကြောပေါ့ဟုတ်ကဲ့လားဒါကြောင့်ဗျာမစရိယမြတ်သောမဲအကျင့်မှာ အပိုင်းပဲနှစ်ပိုင်းပါပါလေအဲဘုရားဘာကမင်းနဲ့ရိယမယ် အဲ့ဒီပုပ္ပပါကမဲ့အကျင့်ဖြစ်အောင်အိန္ဒြိယသံဝရရှိရသည်ဟုတ်ကဲ့လားအိန္ဒြိယသံဝရဆိုတာဘာလဲမျက်စိနာနာရှာကိုစိတ်အိန္ဒြေ6ပါးတကား6ပေါက်ကို ပိတ်ဆို့ခြင်း ပိတ်ဆို့ခြင်းသွားရအောင်သွားမှအိန္ဒြိယတံဝရပေါ့ဟုတ်ကဲ့လားအိန္ဒြိယအိန္ဒြေ6ပါးတံဝရကပိတ်ဆို့ခြင်းအိန္ဒြေ6ပါးတကား6ပေါက်ကိုပိတ်ဆို့ခြင်းဘာမဝင်အောင်ပိတ်ဆို့ရကိလေသာမဝင်အောင်ပိတ်ဆို့ရသည်ဟုတ်ကဲ့လားဒါဖြင့်ယောဂီတို့ဟိုဟာလေးမြတ်ကြားဘူးလားအေးအမိတ်မရှိရမှာပဲနော် မြင်ကြာနံစာတွေ့သည်များမမှားရှုပါလေကြားဘူးလားဟောတော်သားပဲเนาะကြားဘူးနဲ့เนาะမြင်ကြာနံစာတွေ့သည်များမမှားရှုပါလေမြင်မြင်တယ်လို့ရှုကြားရဲ့ကြားတယ်လို့ရှုနိုင်ရဲ့ နာနယ်လို့ရှုစားရင်စားတယ်လို့ရှုချိုရင်ချိုတယ်ချင်းရင်ချင်းတယ်ရှုထိရင်ထိတယ်လို့ရှုကြမ်းမ်းရင်ကြမ်းမ်းတယ်နူးညံ့ရင်နူးညံ့တယ်ရှုတွေးရင်စိတ်ကူးရင်ဟုတ်ကဲ့လားအဲ့ဒါအိန္ဒြိယသဝရမဟုတ်ဘူးလားအဲ့ဒါဒီပင်လည်းတပအကျင့်မဟုတ်ဘူးလား အဲ့ဒါဒီပင်လင်ပုဗ္ဗဘာကမဲ့အကျင့်မဟုတ်ဘူးလားစာကြောင်းလေးရတော့တကြောင်းနဲ့ရနော်ပါတယ်တော့ဟောဗျာမေ့သွားပြီလားတကြောင်းနဲ့ရလေမြင်ကြားနာစာတွေ့သည်များမမားရှုပါလေအဲ့ဒါ သတိပဋ္ဌာန်ဝိပဿနာအကုန်ပဲအစအလယ်ဆုံးပဲဟုတ်တယ်မဟုတ်လားအဲ့ဒါအိန္ဒြိယသံဝရလည်းဟုတ်တယ်တပအကျင့်လည်းဟုတ်တယ်ဗြဟ္မစရိယခေါ်တဲ့အရိယာမဲ့ပုပ္ပဘာကမဲ့အကျင့်လည်းဟုတ်တယ်ဟုတ်ကဲ့လားအဲ့ဒါကိုပဲအိန္ဒြိယသံဝရလို့ခေါ်တာနံပါတ်1အချက်စဉ်းစားကြည့်ပါ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 ဒါကြောင့်အဲ့ဒါအရေးကြီးဆုံးပဲမြင်လင်မြင်ချင်းလည်းငဲမှတ်လင် မြင်ယုံတေရပညာမထေယုံနံကွယ်လျက်ဖြစ်ပြက်သိမြင်အနိစ္စဒုက္ခသဘောထင်မြင်မြင်မြင်ချက်ချက်ချက်ချင်းမြင်နေမြင်နေမြင်နေရှုလိုက်မြင်နေမြင်နေရှုတာဟာမြင်စိတ်ကိုရှုတာ မြင်ရတဲ့အစဉ်ကိုရှုတာလည်းမဟုတ်ဘူးမြင်အောင်လုပ်ပေးတဲ့မျက်စိကို ရှုတာလည်းမဟုတ်ဘူးမြင်စိတ်ကိုတက်ရိုက်ရှုတာမြင်စိတ်ကိုတက်ရိုက်ရှုလိုက်ခြင်းအပြင်မြင်စရာအဆင်းကိုလည်းရှုပြီးသားဖြစ်ရောမြင်အောင်လုပ်ပေးတဲ့မျက်စိကိုလည်းရှုပြီးသားဖြစ်ရောဘယ်နှခုရှုပြီးသားဖြစ်သွားသုံးခုရှုပြီးသားဖြစ်သွားဟုတ်ကဲ့လား မျက်စိခေါ်တဲ့စက္ခု द्वार ကိုလည်းရှုပြီးသားဖြစ်ရောအစင်းခေါ်တဲ့ရူပါယုံကိုလည်းရှုပြီးသားဖြစ်ရောစက္ခုဝိညာဉ်ခေါ်တဲ့မြင်စိတ်ကိုလည်းရှုပြီးသားဖြစ်ရောမြင်စိတ်ကတော့တက်ရရှုတာမြင်လိုက်တာနဲ့မြင်နေမြင်နေမြင်နေလို့ရှုတာမြင်တာဟာစိတ်ကမြင်တာလားမျက်စိကမြင်တာလားဟဲ့စိတ်ကမြင်တာဒါကြောင့်မြင်နေမြင်နေရှုတာဟာ မြင်စိတ်ကိုရှုတာတက်ရရှုတာကမြင်စိတ်ရှုခြင်းအပြင် မျက်စိလည်းရှုပြီးသားမြင်ရတဲ့အဆင်းကိုလည်းရှုပြီးသားဖြစ်ကြရောဒွါရ6ဖုံအာယုံ6တန်ဝိညာဉ်6ဝါဒွါရ6ဖုံဆိုတာအဲ့ဒီအိန္ဒြေ6ပါးပြောတာပေါ့အာယုံ6တန်ဆိုတာအစဉ်အတန်အနာအရာသာထိတွေ့เสียသဘော ဝိညာဉ်6ဝါဆိုတာမြင်စိတ်ကြားစိတ်နာမ်စိတ်စားစိတ်ထိစိတ်ကြံတွေးစိတ်အဲတချို့တော့အဲ့ဒါကိုမြင်သိစိတ်ကြားသိစိတ်နာမ်သိစိတ်လို့အဲ့ဒါလိုခေါ်တယ်သိမလို့ပါဘူးမြင်စိတ်ဆိုတာမြင်တယ်ဆိုတဲ့အသိတာပေါ့မြင်သိသိနေတာပဲအဲ့ဒါမြင်စိတ်အဲ့ဒါကိုဝိညာဉ်6ဝါလို့ခေါ်တယ် ဒွါရ6ဘုံဝိအာယုံ6တံဝိညာဉ်6ဝါပြီးတော့အမှန်တည်းသိမြတ်သိကြသလားအောင်မေးတယ်ဝိညာဉ်6ဝါဖတ်တာ6ဖြာ ဝေဒနာ6ပါးဤတရားတို့သည်လူကျင်တတ်မဲ့စိတ်ပြည့်စိတ်ဆိုတရားဆိုတို့ဖြင့်တဟုံဟုံတပြောင်မြောင်လောင်လျက်ရှိ၏ မျက်စိကမြင်လိုက်တဲ့အခါကျတော့မြင်ရတဲ့အဆင်းကိုမရှုရဲမြင်ရတဲ့အဆင်းမဘာဖြစ်တော့တတ်မဲ့တဲ့ตาရတဲ့လူကျင်တဲ့နှစ်သက်တဲ့တွေ့တာတဲ့လောဘဖြစ်ကြရောဟုတ်လားအဲလောဘဖြစ်လိုက်တာနဲ့ပဲတခါတည်းချမ်းသာသွားတာပဲဟုတ်သလားပူလောင်သွားသလားငြိမ်းအေးသွားသလား ဒါဖြင့်မျက်စိကိုဘာအလောင်းခံရသလဲလောဘအလောင်းခံရတယ်ဟုတ်တယ်မလားမြင်ရတဲ့အဆင်းကိုလည်းလောဘအလောင်းခံရတယ်မြင်စိတ်ကိုလည်းလောဘအလောင်းခံရတယ်ဟုတ်တယ်မလားဒီတော့အဲ့ဒါလိုမြင်လိုက်လို့မြင်စိတ်နဲ့မြင်စရာအစင်းနဲ့ ထိတွေ့လိုက်တော့မြင်စိတ်ကမြင်မိလိုက်တဲ့အခါကျတော့မြင်စရာအဆင်းရဲ့ပုံသဏ္ဍာန်ပညာပေါ်လာတော့ဩလှလိုက်တာဟဲ့မလေးရုပ်ကြီးကလည်းဆိုးလိုက်တာမဖြစ်ဘူးလားဩလှလိုက်တာဆိုတော့ဘာဖြစ်တာတော့အဲမဲအဲ့ဒီအကြောင်းမရောက်သေးပါဘူးလှလိုက်တာလှလိုက်တာဒီလောက်ပဲရှိသေးတာ ခံစားမှုမဟုတ်ဘူးလားဒါပဲရှိသေးတာဟုတ်ကဲ့လားလှလိုက်တာလှလိုက်တာခံစားမှုဝေဒနာပေါ့အဲ့တော့စိတ်ကမြင်စရာအစင်းနဲ့သွားမတိုးမိမထိမိရင်အဲ့ဒီခံစားမှုဖြစ်ပါမလား အစိတ်ကသွားတိုးမိထိမိတာနဲ့ပဲဖြစ်တာတိုးမိထိမိတာကိုဖတ်တာလို့ခေါ်တာမဟုတ်လားဖတ်တာလို့ခေါ်တာတိုးမိထိမိတော့ဝေဒနာခံစားမှုဖြစ်တယ်ရှုတဲ့ပုံကိုကြတော့တိုးမိထိမိတာလည်းသိတယ်တိုးမိထိမိခြင်းကြောင့်ဝေဒနာဖြစ်လာလို့ရှိရင်လည်းအဲ့ဒီဝေဒနာကိုလည်းသိတယ် ဝေဒနာရဲ့ဖြစ်ပေါ်လာတာလည်းသိတယ်ဝေဒနာရဲ့ပျောက်သွားတာလည်းသိတယ်အဲ့တော့သူ့မှာအနိစ္စတွေ့တာပေါ့မမြဲတဲ့သဘောမရှိဘူးဆိုရင်တော့အဲ့ဒီလူကတော့တို့မိထိမိတဲ့ဖတ်တာလည်းမသိဘူးဖတ်တာပျောက်သွားတာလည်းမသိဘူးဝေဒနာဖြစ်နေတာလည်းမသိဘူးဝေဒနာပျောက်သွားတာလည်းမသိဘူးဘာပဲသိလိုက်လဲလဲဆိုတော့ကောင်းလိုက်တာလှလိုက်တာဒါပဲသိတယ် အဲ့ဒီကောင်းလိုက်တာလှလိုက်တာသိနေတဲ့အခါကျတော့အဲ့ဒီကောင်းလိုက်တာလှလိုက်တာရဲ့နောက်ကဘာပါလာဟဲ့ตายာတတ်မဲ့မှုလောဘပါလာရောအဲ့ဒါကိုတဏှာလို့ခေါ်တယ်မဟုတ်လားตายာနှစ်သက်တတ်မဲ့တွေ့တာလားတဏှာအဲ့တော့အဲ့ဒီတဏှာဟာခံစားမှုကြောင့်ဖြစ်တာမဟုတ်လားအဲ့ဒီခံစားမှုဟာတွေးထိမှုကြောင့်ဖြစ်တာမဟုတ်လား အဲ့ဒီတွေ့ဆုံမှုဟာမျက်စိနဲ့အဆင်းမရှိဘဲနဲ့တွေ့ပါမလားအဲ့ဒါမျက်စိနဲ့အဆင်းကြောင့်တွေ့ဆုံမှုဖြစ်တာမဟုတ်လားအဲ့တော့အဲ့ဒီတဏှာမရှိခြင်းရင်မျက်စိနဲ့အဆင်းနဲ့မတွေ့ဆုံအောင်နေဘယ်လိုနေမလို့ဩမျက်စိမှိတ်တာပေါ့ မမြင်ရရာကိလေသာသူဟာသူငြိမ့်သည်တဲ့ပါတယ်တော့မမြင်ဘူးဆိုတာစိတ်နဲ့မျက်စိနဲ့မဆုံစိတ်နဲ့အစင်းနဲ့မဆုံမိတာပြောတာမဟုတ်လားအဲ့တော့ကိလေသာဖြစ်သေးလားအဲအဲ့တော့သူဟာသူငြိမ့်နေတာပေါ့ တကယ်လို့မမြင်အောင်အဲ့လိုဆိုလို့ရှိရင်တော့အများရန်မျက်စိအဝတ်စီးထိုင်မကောင်းဘူးလားဟမ်မကောင်းဘူးလားအဝတ်တဲ့ကောင်းတာစီးပေါ့တတိနဲ့စီးလိုက်ပေါ့မဟုတ်လားဘာနဲ့စီးမလဲဘယ်လိုစီးမလို့ မြင်လေမြင်ခြင်းလည်းငဲမှတ်လေမြင်ယုံတေရပညာမထင်ယုံနံကွယ်လျက်ဖြစ်ပြက်သိမြင်အနိစ္စဒုက္ခသဘောထင်ဟုတ်ကဲ့လားမြင်မြင်ချင်းချက်ချင်းရှုပြီဆိုလို့ရှိရင်တော့မြင်ုံမြမြင်ုံမြတယ်ပဲရသွားတယ်မပေါ်တော့ဒါပြန်လှတယ်မလှဘူးဆိုတာရှိအောင်မလား အဲမရှိဘူးဆိုတော့ตายာတမ်းမဲ့မှုတို့စိတ်ဆိုးစိတ်ပြက်မှုတို့လာအောင်မလားမလာတော့ဘူးဩမြင်စိတ်ရဲ့မြင်ရတဲ့အစဉ်ရဲ့ရှုစိတ်ရဲ့ဒီသုံးခုတွဲနေတာပါလားနော်မြင်လေမြင်ချင်းလည်းငဲမှတ်လင် မြင်ယုံတေရပညာမထင်ယုံနံကွဲလျက်ဖြစ်ပြသည်မြင်မြင်ရတဲ့အစဉ်က မသိတတ်တဲ့သဘောယုတ်မြင်စိတ်ကသိတတ်တဲ့သဘောစိတ်သူတို့နှစ်ခုဟာ တခြားစီပဲအဲ့လိုမရှိရင်တော့အစင်းကိုငါမြင်တယ်ဆိုတော့မြင်စိတ်ကိုငါလို့သွားပြီးတော့ပုဂ္ဂိုလ်သတ္တဝါအနေနဲ့စွဲတာပေါ့မြင်တဲ့စိတ်ကလေးသဘောမြင်ရတဲ့သဘောလည်းမြင်တဲ့သဘောမျှလေးပဲလို့အဲ့လိုသိတဲ့အခါကျတော့ပုဂ္ဂိုလ်သတ္တဝါမစွဲတော့အဲ့တော့ မြင်ရတဲ့အစဉ်ကမသိတတ်တဲ့သဘောဆိုတာရုပ်ပြောတာရုပ်ဆိုတာသိတတ်တဲ့သဘောရှိလားမရှိဘူးစိတ်ကမှသိတတ်တဲ့သဘောရှိတာရုပ်ကမသိတတ်ဘူးအဲ့တော့မြင်တယ်မြင်တယ်လို့ရှုလို့ရှိရင်ဟိုမြင်ရတဲ့ဟာက အမြင်ကသူ့ဟာသူ ဖြစ်နေတာပဲစိတ်ကသွားသွားပြီးတွေးလို့သာမြင်တယ်မြင်တယ်ဖြစ်နေတာမဟုတ်လားအဲ့တော့ဟိုအမြင်ကရုပ်အစင်းကသူကဘာသိလဲဘာမှမသိဘူး စိတ်ကပဲသောတာပီအစင်းမဲ့လို့သိတယ်မရှိမှဘူးဆိုလို့ရှိရင်လှတယ်မလာဘူးလို့သိတယ်အစိုက်တွေဖြင့်ဖြစ်လာတာမြင်လင်းမြင်ခြင်းလည်းငင်းမှတ်လင်းမြင်ယုံတေရပညာမထင်မမှတ်ဘူးဆိုလို့ရှိရင်တော့ပုဂ္ဂိုလ်ပညာတ attva ပညာဒါတွေထင်လာတာပေါ့လူတရားကိုမြင်လိုက်တယ်ဆိုမြင်တယ်မြင်တယ်မြင်တယ်လို့အတင်းရှုလိုက်တဲ့ခါကျတော့ မြင်စိတ်ကကောင်းကောင်းဖြောက်မြောက်မမြင်ရတဲ့အခါကျတော့လူရဲ့ဘာရဲ့လို့ပုံသဏ္ဍာန်ပညာမထင်ရှားတော့မြင်ပြီးပြောက်မြင်ပြီးပြောက်မြင်ပြီးပြောက်ဖြစ်သွားတော့အဲ့ဒါပညာမထင်ဘူးမရှိဘူးဆိုရင်တော့ဩလူပဲဩယောက်ျားပဲဩမိန်းမပဲဩသူကအသားဖြူကိုအိုးမဟုတ်ပါဘူးအသားမဲ့တယ်ကိုအရက်ကလည်းရှည်လိုက်တာအဲလူကလည်းဝါလို့ အဲအဲ့ဒီအထိစိတ်ရောက်သွားတာဘာဖြစ်လာတာပညာရောက်သွားတာဟုတ်တယ်မဟုတ်လားပညာရောက်သွားတော့လှတယ်လို့ဆိုတော့ပညာဖြစ်လာတော့ခံစားရတတ်မဲ့တာဒါတွေဖြစ်လာမှာမဟုတ်လားလှလိုက်တယ်ခံစားတယ်ဒါကြောင့်မလို့သဘောကျတယ်ตายရတယ်တတ်မဲ့တယ်ဘာဖြစ်လာတော့လောဘတဏှာဖြစ်လာတယ် အဲ့ဒီကမှရပ်မနေသေးဘူးဆိုလို့ရှိရင်အဲ့ဒီตายတတ်မဲ့တဲ့တဏှာကြီးပွားမလာဘူးလားကြီးပွားလာတဲ့အခါကျတော့မကြည့်ရမမြင်ရမနေနိုင်ဘူးဆိုတာဖြစ်မလာဘူးလားအဲ့ဒါကိုဥပါဒံဆွဲလန်းတယ်လို့ခေါ်တယ်ဟုတ်လားဆွဲလန်းတယ်မကြည့်ရမနေနိုင်မမြင်ရမနေနိုင်ဘူးဆိုတာဆွဲလန်းတယ် အဲ့တော့စွဲလမ်းပြီဆိုတဲ့အခါကျတော့စွဲလမ်းတဲ့အရာရအောင်မလုပ်ဘူးလားရအောင်လုပ်တဲ့အဲ့ဒီအလုပ်ကိုကာမဘဝခေါ်တယ်ကာမဘဝခေါ်တယ်အဲ့ဒါလို့လုပ်ပြီဆိုလို့ရှိရင်တော့ဒီအလုပ်ကအပြစ်ကင်းတဲ့အလုပ်ကုသိုလ်ရင်လည်းဖြစ်မယ်အပြစ်မကင်းတဲ့အလုပ်အကုသိုလ်ရင်လည်းဖြစ်မယ်တခုခုပဲကုသိုလ်လုပ်ပြီလို့မို့လို့ အဲ့ဒီအလုတ်ဖြစ်နေတော့မြာသေသွားပြီဆိုလို့ရှိရင်တော့သူဟာကောင်းရာသူဂတိရောက်ပြီပေါ့မဟုတ်ဘူးလားအဲ့ဒီအလုတ်လုံနေတော့ကောင်းတဲ့အလုတ်လုံနေတော့သေသွားရင်ကောင်းရာသူဂတိရောက်ပြီတကယ်လို့အပြစ်မကင်းတဲ့အလုတ်လုံနေတော့မြာသေသွားလို့ရှိရင်နော်မကောင်းတဲ့ဂတိရောက်ပြီဟုတ်ကဲ့လားဒီတော့ မြင်လင်မြင်ချင်းမှတ်ချင်းကင်းလင်မြင်ယုံမရပညာပေါ်ထင်မြင်မြင်ချင်းမရှိဘူးဆိုရင်မြင်စိတ်ဖြစ်ုံနဲ့ရမနေပဲနဲ့နောက်ထပ်ပြီးစဉ်းစားတော့ပညာထင်မလားဘူးလားယောက်ျားပညာမိန်းမပညာကိုယ်ပညာအကြောင်းပညာလှပညာရုပ်ဆိုးပညာဆိုတဲ့ပညာတွေထင်လာတယ် အဲ့ဒါလို့ပညာထင်လာပြီဆိုလို့ရှိရင်တော့ဘာဖြစ်တယ်လဲတခုခုတော့ဖြစ်တော့မှာပေါ့မဟုတ်ဘူးလားမြင်ရဆိုးလိုက်တာ မကောင်းလိုက်တာလို့ဖြစ်တဲ့အခါကျတော့အဲ့ဒီမကောင်းခံစားဒုက္ခဝေဒနာမဟုတ်လားအဲအဲ့ဒါလို့ဖြစ်တဲ့အခါကျတော့ဒေါသဖြစ်တယ်တကအဲ့ဒါလို့မကောင်းတဲ့ခံစားမှု ဖြစ်တဲ့အခါကျတော့ကောင်းတဲ့ခံစားမှုလှမ်းမတောင့်တဘူးလား အဲလမ်းတောင်းလာတဲ့အခါကျတော့အဲ့ဒီကျတော့တဏှာဖြစ်ပြန်ရောဟုတ်ကဲ့လားဝေဒနာပစ္စယတဏှာဝေဒနာပစ္စယခံစားမှုဟူသောအကြောင်းကြောင့်တဏှာตาယာတတ်မဲ့မှုဖြစ်ပေါ်၏တဏှာပစ္စယตาယာတတ်မဲ့မှုဟူသောအကြောင်းကြောင့်ဥပါဒာဏမယမနေဆွဲလတ်မှုဖြစ်ပေါ်၏ဥပါဒနာပစ္စယမယမနေဆွဲလတ်မှုကြောင့် ဘဝပြုလုပ်တဲ့ကာမဘဝဖြစ်ပေါ်၏ဘဝပစ္စယပြုလုပ်တဲ့ကာမဘဝကြောင့်ဘဝပြုလုပ်တဲ့ကုသိုလ်အလုပ်အကုသိုလ်အလုပ်ကြောင့်ဇာတိဘဝသည်တဖန်ဖြစ်ရပြန်သည်ဟုတ်တယ်မလားအဲနောက်တစ်ဘဝဖြစ်ပြန်ပြီရှုမိလို့လားမရှုမိလို့လားအဲ့ဒါပြောတာ မြင်ယုံမရပညာပေါ်ထင်ခံစားတတ်မဲ့ဆွဲလျက်ဒီလင်ဝိဒုက္ခမုတ်ချရှိမည်ပင်ခံစားမှုဖြစ်တဲ့တာတတ်မဲ့မှုတဏှာဖြစ်တဲ့ပြီးတော့ဆွဲလမ်းမှုဥပါဒံဖြစ်တဲ့အဲ့တော့ပြုလုပ်မှုကာမဘဝတွေဖြစ်တဲ့အဲ့ဒါလိုဖြစ်ပြီဆိုလို့ရှိရင်တော့နောက်ဇာတိဘဝတဲ့ခုဖြစ်ပြန်ရော ဒီလိုဆိုလို့ရှိရင်ဝတ်ဆင်းရဲတိုးတာလားရှိတာလားရှိပါပါဘုရားဒါကြောင့်ခံစားတတ်မဲ့ဆွဲလျက်ဒီလင်ဝိဒုက္ခမုတ်ချရှိမိပဲဟုတ်သလားအဲ့ဒါတကားပိတ်လို့လားမပိတ်လို့လားအဲ့တော့တကားမရှိခြင်းဝဆင်းရဲမရှိခြင်းတကားပိတ်ရမလားဖွင့်ရမလားပိတ် ဟုတ်ကဲ့လားမျက်စိနာနာရှားကိုယ်စိတ်ဒွါရ6ပါးတကား6ပေါက်သတိနဲ့ပေအဲ့ဒါအိန္ဒြိယသမာဓိဟုတ်ကဲ့လားဒွါရဆိုတာတကားပဲဒီဟာလည်းတကားပဲအဲ့တကားကြီးဘာလို့တော့လူတွေဝင်နေထွက်တယ်မဟုတ်လားအဲပိတ်ထားရင်ဝင်မမလားအဲဖွင့်ရင်တော့ ဟဲ့အဲ့ဒီတိုင်းပဲမျက်စိတကားဖွင့်ရင်မျက်စိကနေပြီးကိလေသာဝင်မယ်နားတကားဖွင့်ရင်နားကနေကိလေသာဝင်မယ်နှာခေါင်းတကားဖွင့်ရင်နှာခေါင်းကကိလေသာဝင်မယ်နော်ဆိုမျက်စိနာနာမျက်စိနာနာရှာကိုစိတ်ရှာကိုစိတ်ဓွာရ6ပါးဓွာရ6ပါးတကား6ပါး သတိနဲ့ပေမျက်စိနာနာရှာကိုစိတ်ဓာရ6ပါးတကား6ပေါက်သတိနဲ့ပေသို့ ကိုမြတ်စွာဘုရားမိန့်ကြားတဲ့အချက်၃ချက်မှာဘာလို့ခေါ်တော့အိန္ဒြိယတံဝရာဟုတ်ကဲ့လားအဲ့ဒါတကားပိတ်ရင်ဘယ်လိုအကျိုးရတယ်ဖွင့်ရင်ဘယ်လိုအကျိုးရုပ်တယ်ဆိုတာသိဖို့မလိုဘူးလားဂိုင်းဆိုမြင်လင်းမြင်ချင်းမှတ်ချင်းကင်းလင်းမြင် မြင်ယုံမယပညာပေါ်ထင်ခံစားတတ်မဲ့ဆွဲလျက်ဒီလျင်ဝိဒုက္ခမုတ်ချရှည်မီပင်မြင်လင်းမြင်ခြင်းမှတ်ခြင်းကင်းလင်မြင် မြင်ယုံမယပညာဘောထေမြင်ယုံမယပညာဘောထေခံစားတတ်မဲ့ဆွဲလျက်ဒီလင်ခံစားတတ်မဲ့ဆွဲလျက်ဒီလင်ဝိဒုက္ခမုတ်ချရှိမည်ပင်ဝိဒုက္ခ 6ခုလုံးသွားရောပေါ့နော်ကြားလင်ကြားခြင်းနာလင်နာခြင်းစားလင်စားခြင်းထိလင်ထိခြင်းတွေးလင်တွေးခြင်းမှချင်းကင်းနှင်တွေးအောင်မရပညာပေါ်ထင်ဟုတ်ကလားသွားရောအဲ့ဒါတကားပိဋ္ဌာလားမပိဋ္ဌာလားမပိဋ္တော့ဘာဖြစ်သလဲဝိဒုက္ခမုတ်ချရှည်မိပဲဟုတ်ကဲ့လား ကိုင်းတကားပိတ်လိုက်ကြအောင်လို့နော်မြင်လင်းမြင်ချင်းလည်းငင်းမှတ်လင်မြင်ယုံတင်ရပညာမထင်ယုံနံကွယ်လျက်ဖြစ်ပြည့်သိမြင်ယုံ နိစ္စဒုက္ခသဘောထင်ဝိဒုက္ခမုတ်ချငြိမ့်သည်ပင်မြင်လင်းမြင်ခြင်းလည်းငင်းမှတ်လင်မြင်ုံတင်ရပညာမထင် ယုံနံကွယ်လျက်ဖြစ်ပြည့်သိမြင်အနိစ္စဒုက္ခသဘောထင်ဝိဒုက္ခမုတ်ချငြိမ့်သည်ပင်မြင်လင်မြင်ချင်းလည်းငင်းမှတ်လင်မြင် မြင်ယုံတင်ရပညာမထင်မြင်ယုံတင်ရပညာမထင်ယုံနံကွယ်လျက်ဖြစ်ပြည့်သိမြင်ယုံနံကွယ်လျက်ဖြစ်ပြည့်သိမြင်အနိစ္စဒုက္ခသဘောထင်အနိစ္စဒုက္ခသဘောထင်ဝိဒုက္ခမုတ်ချငြိမ့်သည်ပင်ဝိဒုက္ခ ဒါကြောင့်မြင်ကြားနံစာတွေ့သည်များမမှားရှုပါလေဟုတ်ကဲ့လားတကြောင်းနဲ့နဲ့အကုန်လုံးပါအောင်တိုက်တွန်းထားတာနော်မြင်ကြားနံစာတွေ့သည်များမမှားရှုပါလေအဲ့ဒါကိုမှပိုးသေးကြအောင်6 द्वार ၌ဖြစ်ပေါ် gain စူးစိုက်ရှုပါလေအဲ့ဒီနှစ်ကြောင်းဟာအတိပဲအတူတူပဲသေကြအောင်နောက်တစ်ခုက6 द्वार ၌ဆိုတာတကား6ပေါက်မှာဖြစ်ပေါ်လာခိုက်ဖြစ်ပေါ်လာခိုက်အာယုံကိုစူးစူးဆိုင်ဆိုင်ရှုပါပေါ့ပေါ့ရှန်ရှန်ပါမမရှုပါနဲ့တဲ့စူးစူးဆိုင်ဆိုင်ရှုမှဒီအာယုံရဲ့သဘောသိမယ်မြင်ကြားနံစာတွေ့သိများ မမားရှုပါလေ6ဓွာရ၌ဖြစ်ပေါ်ကိုင်းစူးစိုက်ရှုပါလေဒါမြင်စူးစိုက်ရှုရင်ဘာဖြစ်မလို့ငယ်စူးစိုက်ရှုလင်မှန်မြင်ပြေဝင်နိဗ္ဗာန်ပြေအမှန်တိုင်းမြင်တယ်ဆိုတာရုပ်တဘာဝနာမ်တဘာဝ ရုပ်သဘောနာမ်သဘောမျှတာလို့လည်းမြင်တယ်ဖြစ်ပြီးပြီးပြတ်တို့မမြဲတဲ့သဘောဖြစ်ပြမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောလို့အနိစ္စဒုက္ခအနတ္တသဘောအနေနဲ့လည်းမြင်တယ်ဟုတ်တယ်မဟုတ်လားအဲ့ဒါလိုမြင်ပြီဆိုတော့ကိလေသာဝင်အောင်မလားဝင်တော့ဘူးဟုတ်ကဲ့လားဝိဒုက္ခမုတ်ချငြိမ့်သည်ပင်နော် သဘောတရားတစ်ခုပဲအမျိုးမျိုးလှည့်ပြီးတော့မြတ်စွာဘုရားဆုံးမနေတာနော်ဒါကိုပဲတဘောစလို့ဆုံးမတယ်နော်ဒါကိုပဲအိန္ဒြိယသံဝရလို့ဆုံးမတယ်နော်ဒီတော့ဟိုမြတ်စွာဘုရားမိန့်တဲ့အပ္ပန္နကပฏิပါကအချက်၃ချက်ဆိုမဟုတ်လားအခုဒီတစ်ချက်နဲ့ပဲအချိန်ကလည်းအတော်စားသွားပြီ gain ဟိုနှစ်ချက်ကတော့အတူချုံရမှာပဲနော်နောက်တစ်ချက်ကတော့ဘောဇနေမတ္တညုတာတဲ့အစာအတော့မှာအတိုင်းအရှိသိခြင်းတဲ့အစာအတော့မှာအတိုင်းအရှိသိခြင်းဆိုတာကိုယ်သိတဲ့ကိုယ်နဲ့သိတဲ့အစာမသိတဲ့အစာသိခြင်းပြီးတော့များများမစားသင့်ဘူးနည်းနည်းပဲသဗ္ဗယဖြစ်အောင်စားသင့်တယ်ဆိုတာသိခြင်းအကျဉ်းချုပ်ကတော့ဒါပါပဲဒါပေမဲ့ အဲ့ဒီမှာအထကထာတော့အများကြီးချဲ့ထားတယ်အများကြီးချဲ့ထားတယ်လွေးကတော့အဲ့ဒါပါပဲသိတဲ့အစာမသိတဲ့အစာလို့သိရမယ်သိပြီးသိတဲ့အစာပဲစားမသိတဲ့အစာစားလို့ဥပရောက်ပြီဆိုတော့အထုတ်နိုင်သေးလားအာမထုတ်နိုင်ဘူးဒါကြောင့်သိတဲ့အစာပဲစားတခါသိတဲ့အစာပဲဖြစ်တော်လည်းပဲများများ မစားနဲ့သိရုံမျှစားဟုတ်ကဲ့လားများများစားရင်ဘာဖြစ်မလဲ အဲဘိုက်လေးဘိုက်အင်ပြီးတော့ငိုက်မယ်မဟုတ်ဘူးလားထိနမိတ်တာမိတ်ဆွေကြီးလာမယ်ပေါ့အဲ့ဒါလည်းတကြောင်များများစားတဲ့အခါကျတော့အစာကြေးမလားဟဲ့မကြေပြန်တဲ့တခါဥပမရောက်ပြန်ဘူးလားအဲ့တော့အာထုံနိုင်သေးလားဒါကြောင့်စားတော့မှတိုင်းရှိသိပါတဲ့ဘောဇနေမတ္တညုတာစားတော့မှတိုင်းရှိသိပါ နံပါတ်2ချက်နံပါတ်3ချက်ကဇာကရိယာနုယောဂသတိဒီဟုသောနိုးကြားမှုနဲ့မပြတ်ရှင်နေပါတဲ့ဇာကရိယာဆိုတာနိုးနေတာနိုးနေတယ်ဆိုတာအပမာဒမမေ့တာမမေ့တယ်ဆိုတာတတိရှိနေတာအဲ့ဒါကြောင့်မလို့ဇာကရိယာတိုက်ရိုက်ပြောလို့ရှိရင်နော်တတိပဲတတိဒီဟုသောနိုးကြားမှုနဲ့ မပြတ်ရှင်နေပါဆိုတာစက္ကန့်တိုင်းမိနစ်တိုင်းရှုမှတ်နေပါလို့ပြောတာဟုတ်ကဲ့လားအဲ့ဒီဇာဂရိယာနေယောကစက္ကန့်တိုင်းမိနစ်တိုင်းရှုမှတ်နေပါဆိုတာမြတ်စွာဘုရားကိုရောတိုင်းကိုအကျယ်တဝင့်မိန်ခဲ့တယ်နေခါမှာဘယ်နှကြိမ်ဘယ်ဘယ်နဲ့ဘယ်လိုလုပ်ကိလေသာမဝင်အောင်ဘယ်လိုထိုင်ဘယ်လိုစဉ်းညာကြောက်ညအခါကျတော့ဘယ်နှပိုင်းပိုင်းဘယ်နှပိုင်းပိုင်းပြီးရှေ့ပိုင်းမှာအာထုနောက်ပိုင်းမှာအာထုအလယ်ပိုင်းမှာနား အာမြတ်စွာဘုရားအဲ့ဒီနေရာသေချာဟောခဲ့တယ်ပြောရအောင်မလားအဲနောက်နောက်ကြုံမကြုံမဟုတ်ကဲ့လားအချိန်မကြီးဘူးအခုတော့အတူချောရမယ်နော်လူရင်းကတော့နိုးနေသမျှတစ်ချိန်လုံးစက္ကန့်တိုင်းမိနစ်တိုင်းရှုမှတ်နေပါဒါပဲအဲ့ဒါဇာကရိယာနုယောကနိုးနေသမျှတစ်ချိန်လုံးစက္ကန့်တိုင်းမိနစ်တိုင်း မပြတ်မလားရှုမှတ်နေပါအဲ့ဒါကိုပဲမြတ်စွာသာဂရိယနိယောကပြောတာနားလည်ပြီလားသာဂရိယနိယောကဘာပြောတာလဲအဲ့ဒါပြောတာကင်၃ချက်စိတ်သွားဗလားအဲ့ဒီ၃ချက်အပြည့်စုံကြည့်ပြီဆိုလို့ရှိရင်တော့အာသောကုန်ခံပြီတဲ့ကိလေသာအသောကုန်ခံပြီတဲ့ ကိလေသာအသောကုန်ခန်းပြီဆိုလို့ရှိရင်တော့ဘယ်ရောက်တော့နိဗ္ဗာန်စံမြန်းရလိမ့်မည်မဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင်တော့သန္တရာဝုအတွင်းကလွတ်ကင်းပြီဒါကြောင့်မလို့ဒီသုံးချက်ကိုမြတ်စွာဘုရားကအပန္နကပฏิပဒမုတ်ချကိန်းတွေတရားရစေနိုင်တဲ့အချင်းလို့မိန်တာကဲမှားသလား မှန်လုံးလို့ဟုတ်ကဲ့လားကဲတော်မပဲဟိုမှာ9နာရီထိုးသွားပြီအဲတော်မပဲဆိုတော့တရားသိရအောင်နော်ဆိုအိန္ဒြေစောင့်မှာအိန္ဒြေစောင့်မှာဘောဇင်မှာဘောဇင်မှာတိုင်းထွားသိပါစေတိုင်းထွားသိပါစေအိန္ဒြေစောင့်မှာအိ ဘောဇင်မှာတိုင်းထွားသိပါစေအမြဲနိုးကြရှုမှတ်ပွားသုံးပါးဓမ္မမြဲပါစေအမြဲနိုးကြရှုမှတ်ပွား သုံးပါးဓမ္မမြဲပါစေသုံးပါးဓမ္မမြဲပါစေမြဲတိုးကြဆုမတ်ပါသုံးပါးဓမ္မမြဲပါစေသုံးပါးဓမ္မသုံးပါးဓမ္မမြဲလေကမြဲလေကအပန္နကကျင့်သူပေအ အာရေအာပါဇောရေပါနောက်ကနာကြီးနှလုံးဆင့်နာငယ်မဟုတ်ဘူးနာကြီးနှလုံးဆင့်ဥပကကာကြီးအပန္နကသုံးပါးဓမ္မသုံးပါးဓမ္မမြဲလေကမြဲလေကအပန္နကကျင့်သူပဲအပန္နကကျင့်သူပဲအာသောကုန်ခန်းအာ နိဗ္ဗာန်စံမြန်းမိသူအမှန်ပေအာသဝကုံခံနိဗ္ဗာန်စံမြန်းမိသူအမှန်ပေမချွမယွင်ဝိုးအတွင်း လွတ်ကင်းဖို့ရာသေကြပေမချွတ်မယွင်းဘုအတွင်းလွတ်ကင်းဖို့ရာသေကြပေအဲ့ဒီအပန္နကပฏิပဒါဒေသနာတော်ကိုအမြဲတမ်းစိတ်ထဲမှာ သွင်းထားပြီးတော့ဒီဒေသနာတော်အတိုင်းလိုက်နာကျင့်ကြံကြိုးစားပွားများအားထုတ်နိုင်ရသဖြင့်ရှုမှတ်မှုတွေနိုးနေသမျှတစ်ချိန်လုံးဆက်ဆက်မိတဲ့အတွက် စူးစိုက်တည်ငြိမ်မှုတမာရီအားကောင်းလို့သိမှုဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်တန်ပြီးလျင်မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။